နေ့1352ခုနှစ်နေုံလာကတရက်1990ခုနှစ်မေလ24ရက်ညနေ2နာရီနဲ့မိနစ်40မှာတရားဝဲစားတယ်ဒီကနေ့ဟောဖို့တရားကတော့ ယောဂီတို့ဝိပဿနာတရားအထုတ်ရမှာနားလည်သဘောပေါက်ပြီးတော့အထုတ်ပုံအထုတ်မှုကြာကြာနာနာအထုတ်နိုင်မှုရအတွက်ဝိပဿနာအလုပ်ပေးတာဟောတာအခုယောဂီတို့ဟာမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ရရေးရည်ရွယ်ချက်နဲ့ ဝိပဿနာဘာဝနာတရားပွားများအထောက်ကြမှာဖြစ်တယ်။ဒီတော့ပထမဆုံးဝိပဿနာဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုသိထားဖို့လိုရတယ်။ဝိပဿနာဆိုတာယုံနဲ့နာမှာရှိတဲ့အနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိတဲ့ဉာဏ်ကို ဝိပဿနာလို့ခေါ်တယ်ယုံနာတို့မှာရှိတဲ့ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောကိုအနိစ္စလို့ခေါ်တယ်ဖြစ်ပြက်မပြက်နှိမ့်ဆက်နေတဲ့သဘောကိုဒုက္ခလို့ခေါ်တယ်ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောကိုအနတ္တလို့ခေါ်တယ်။ဒီနည်းအချင်းလည်း အလိုမလိုက်သို့မရသူ့တဘာဝအတိုင်းသာဖြစ်နေတဲ့သဘောကိုအနတ္တလို့ခေါ်တယ်။ဒီသဘောလက္ခဏာ၃ခုဟာရုပ်တိုင်းနာမ်တိုင်းမှာရှိတယ်။အဲဒီသဘောလက္ခဏာ၃ခုကိုသိအောင်ရုပ်နဲ့နာမ်ကိုအရှိတဘာဝအတိုင်းတတိဥသိတဲ့စိတ်နဲ့စောင့်ကြည့်နေရှုသိနေတာကိုပဲဝိပဿနာဘာဝနာလို့ခေါ်တယ် အဲဒါလိုဝိပဿနာဘာဝနာပွားများအထုတ်ရမှာပထမဆုံးဘာဝနာရဲ့ပရိသံလို့ခေါ်တဲ့ခြေဥပြုပွဲတွေကိုသိထားဖို့လိုပါတယ်ခြေဥပြုပွဲတွေသိထားပြီးအဲ့ဒီခြေဥပြုပွဲတွေကိုခြေဥစွာပြုလုပ်ဖို့လိုတယ်အဲ့ဒီ ရှေးဥပြုပွဲဖြစ်တဲ့ဘာဝနာရဲ့ပြိဋ္ဌာန်တွေကတော့ပထမဆုံးမိမိကိုယ်ရောစိတ်ပါကြည်လင်တန်ရှင်းလမ်းခန်းနေဖို့နေစေဖို့အတွက်ရေမိုးချိုးတန်ရှင်းစင်ကြယ်တဲ့ဆောင်းချောင်းရှိကြီးအဝတ်ကိုဝတ်တရားရှိမှပွားများနေတဲ့အတွင်းအချိန်အတွင်းမှာကြောင်းရပရိဘောဓတို့ဖြတ်နိုင်တဲ့မြတ်ဖြတ်ပြီး တိတ်ဆိတ်ရာတဏှာရာမှထိုင်ရပါတယ်ထိုင်ပြီးတဲ့အခါမှာယရနာသုံးပါးမိဘဆရာသမားတွေကိုကြောရတယ်အဲ့ဒီနောက်အကျင့်သီလနဲ့ပြည့်စုံသူများကိုပြမမိတာများရှိရင်အဲ့ဒီမိမိပြမမိတဲ့ပုဂ္ဂိုလ်ကိုကြောရတယ်အဲ့ဒီပုဂ္ဂိုလ်အနာမှမရှိဘူးဆိုရင် မထမ်းဆရာကိုကြောက်ထားပြီးအဲ့ဒီပုဂ္ဂိုလ်ရှိရာနေရာကိုမှန်းပြီးတော့ကြောရတယ်။ဘာကြောင့်ဒီလိုကြောဖို့လိုတယ်လဲလို့ဆိုတော့တကယ်လို့များမိမိပြမှမိတဲ့သူဟာအရိယပုဂ္ဂိုလ်များဖြစ်နေရင်မကြောမိကမိမိမှာမေဖို့အန္တရာယ်ဖြစ်နိုင်တယ်။ဒါကြောင့်မဲကြောရတယ်။ ပြီးတော့နောက်တစ်ခုကမဖို့အန္တရာယ်မဖြစ်စေကမူမိမိပြမမိတာရှိလို့ရှိရင်ပြမတဲ့ပုဂ္ဂိုလ်ကိုကြောတာဟာစိတ်ထဲမှာစိတ်ချင်းပြီးတော့ကြည်လင်လန်းဆန်းသွားစေပါတယ်အဲဒါကြောင့်တရားရှိမှပွားများလို့အထုလို့ပိုးကောင်းပါတယ်ဒါကြောင့်ကြောရတယ်အဲဒီနောက်မိမိကိုယ်ကိုမြတ်စွာဘုရားနဲ့ဆရာသမားအားအနှံမှာ တပည့်တော်ဤခန္ဓာကိုယ်ကိုမြတ်စွာဘုရားအလကောင်ဆရာသမားအလကောင်စွန့်လူအနန္တဤလို့ဆိုပြီးအနန္တဒီလိုအနန္တတော့တရားအထုတ်နေတဲ့အတော်အတွင်းမှာကြောက်လန့်စရာအာယုံသလုံးတရားမြင်ရကြရပြီးတဲ့လည်းပဲကြောက်ရွံ့ထိတ်လန့်ခြင်းမရှိပဲသူမပွားများအထုတ်နိုင်ခြင်းကြိုးရတယ်ပြီးတော့ဆရာကလည်းအခြေအနေကိုကြည့်ပြီး တိတိကျကျညွှန်ကြားဆုံးမနိုင်ရင်ကြိုးရှိတယ်တတိကလည်းဆရာဘလောက်ပဲချိန်ကြောင်ငောင်းငန်းဆုံးမစေကမူအပြုံးမပြတ်ပဲငါအကျိုးအတွက်ဆုံးမနေပြီတာပဲလို့စိတ်ထဲမှာဆင်ញင်နှလုံးသွင်းနိုင်ပြီးဤတာရှင်ပြအာရဝန္တာလိုက်နာနိုင်ရင်အကျိုးလည်းရှိတယ်ဒါကြောင့်မလို့ပဲ မိမိကိုယ်ကိုမြတ်စွာဘုရားအလကောင်းဆရာသမားအလကောင်းအနံ့ရတယ်ပြီးတော့ထိုင်တဲ့အခါမှာအင်ကြီးလုံးကြီးတွေကိုတင်းတင်းကြပ်ကြပ်ကြီးဝတ်မထားရှိမထားပါနဲ့အလုံးကိုကြော့ထားပါဆောင်းချောင်းရှိရှိရှိပါလေကိုယ်ကိုလည်းတောင်းတတင်းတင်းကြီးဖြစ်မနေသေးပဲစက်သားကြောတွေအားလုံးအလိုက်တင်လျှော့ချထားပြီးတက်တက်တာကထိုင်ပါ ကိုယ်ကိုရှေ့လည်းမကုန်းသေးပဲနောက်လည်းမလန်သေးပဲအတ္တတာဆုံးအနေထားနဲ့ချောင်းမြောက်မှမှထားပြီးသမရင်ခွေရဖြစ်စေကျုံညုံဖြစ်စေထိုင်မှာခေါင်းကိုလည်းရှေ့မငိုက်နောက်မလန်သေးပဲခန္ဓာကိုယ်နဲ့တစ်ချောင်းနဲ့ဖြစ်အောင်အလိုက်တင်ကလေးထားပါခြေတော့ကိုခြေသလုံးချင်းကန့်လန့်ထပ်ကန့်လန့်ဖြတ်ထပ်ပြီးတော့တင်မထားပါနဲ့ အဲ့ဒါလိုထိုင်လာတဲ့ခြေသလုံးချင်းရှေ့နောက်ရှင်ရဲ့ချထားတာက ထိုင်လို့ပိုကောင်းပါလေပိုးပြီးကြာကြာလဲထိုင်နိုင်တယ်ညာဘက်ခြေသလုံးကအတွင်ဘက်ကဘယ်ဘက်ခြေသလုံးကအပြင်ဘက်ကထားပါမိမိအားသလိုဘယ်ဘက်ခြေသလုံးကအတွင်ဘက်ညာဘက်ခြေသလုံးကအပြင်ဘက်ထားပြီးထိုင်ရင်လဲထိုင်နိုင်ပါတယ်ခြေသလုံးချင်းထပ်မထားပဲရှင်ထားတဲ့အတွက် ခြေသလုံးချင်းပြညာမနေလို့သွေးလက်ပတ်မှုကိုအနှောင့်အယှက်မဖြစ်တော့ထိုင်လို့ပိုးပြီးအဆင်ပြေပါတယ်လက်ကိုရခွင်ထဲမှာသဘက်လက်ကအောက်ကညာဘက်လက်ကအထက်ကလက်ဘဝပက်လက်လံပြီးထပ်ထားပါလက်မထိတ်ခြင်းထိထားဖို့မလိုပါဘူးထိမထားပဲအလိုက်တင်ထားတာကပိုကောင်းပါတယ်လက်မထိတ်ခြင်းထိထားတဲ့အတွက် တချို့မှာလက်မထိတ်သွေးတိုးတာက အလွန်ထင်ရှားနေတော့တခြားယုံနာအာယုံကိုရှုတဲ့အခါအနှောင့်အယှက်ဖြစ်တတ်ပါတယ်ဓမ္မမဟုတ်လဲလက်နှစ်ဖက်ကိုဒူးနှစ်ဖက်ပေါ်မှာပက်လက်လမ်းပြီးတင်ထားရင်လည်းထားနိုင်ပါတယ်ဒူးကိုလက်ဝန်းနဲ့အုပ်မထားပါနဲ့လက်ဝန်းနဲ့အုပ်ထားလို့ရှိရင်လက်ပွားကအပူချိန်အားကောင်းတဲ့အတွက်ဒူးနဲ့လက်ပွားနဲ့ထိတဲ့နေရာကအပူချိန်ကိုပဲ ရှုနေရပြီးတခြားအာယုံကိုမရှုရပဲရှိတတ်ပါတယ်အဲ့ဒီလိုနေသားတကြထိုင်ပြီးတဲ့အခါမျက်စိကိုအလိုက်သိင်ကလေးမှိတ်ပြီးရှုစိတ်ကိုအရှုခံအာယုံဖြစ်တဲ့ဝမ်းပိုက်ဖောင်းမှုပိန်မှုရှိရာချက်တဝိုက်မှာရှေးရှုဥတည်ပြီးထားပါတထိုင်အတွင်းမှာတစ်ကြိမ်မျှ မျက်စိကိုမဖွင့်ပါနဲ့မျက်စိဖွင့်လိုက်ရင်တမာရီပြတ်သွားပါတယ်ထိုင်ရာကထမှသာမျက်စိကိုဖွင့်ပါအခုပြောခဲ့တဲ့အတိုင်းစနစ်တကျထိုင်ပြီးတဲ့အခါမှာဘုရားဂုဏ်တော်၉ပါးလုံးကိုဖြစ်စေမိမိစိတ်မှာဆင်ញင်နှလုံးသွင်းလို့လွယ်ကူရာဂုဏ်တော်တစ်ပါးပါးကိုဖြစ်စေအာယုံပြုပြီးနှမီးနှစ်ခန့် ဗုဒ္ဓနုဒတိဘာဝနာပွားများပါဥပမာရဟန်းဂုဏ်တော်ကိုအာယုံပြုပြီးပွားများရင်ရဟန်းကိလေသာအငြိကျေတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဆိုတဲ့အတိုင်းမြတ်စွာဘုရားရဲ့စိတ်အစဉ်မှာလောဘဒေါသမောဟစတဲ့ကိလေသာအငြိကျေလုံးဝကင်းစင်နေလို့စိတ်တော်စင်ကြယ်တန်ရှင်းနေပုံကိုမိမိစိတ်ထဲမှာ ထင်လာမြင်လာအောင်အကျဉ်းငိမ်အဖန်မှဆင်ញင်နှလုံးသွင်းပွားများပါစင်ကြယ်တန်ရှင်းနေတဲ့စိတ်တော်ကြောင့်တန်ရှင်းကြည်လင်ငြိမ်းချမ်းအေးမြပြီးကျက်တရေရှိတော်မူလာတဲ့ရှင်တော်မြတ်ဘုရားရဲ့မျက်နာတော်နဲ့ရုပ်ခန္ဓာတော်ကိုပါစိတ်ထဲပေါ်လာအောင်ပွားများရင်ပိုးပြီးတရားဌာနတွေအကောင်းလာတတ်ပါတယ်စိတ်လည်းကြည်လင်ပြီးကြည်နူးမှုဝမ်းမြောက်မှုတွေဖြစ်လာပါတယ် ဘုရားကုံတော်ကိုဆင်ញနှလုံးသွင်းပွားများတာဟာဗုဒ္ဓနုဒတိဘာဝနာပါသူဟာသမထဘာဝနာပဲနောက်ပြီးတော့တတ္တဝအလုံးကိုအာယုံပြုပြီးတတ္တဝမှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစသာအရာရာဆင်ပြေကြပါစေစသဖြင့် တတ္တဝါအလုံးချမ်းသာစေလိုတဲ့မေတ္တာစိတ်ထားတပွားပွားဖြစ်ပေါ်လာအောင်အကျဉ်းငြိမ်အဖန်မှဆင်ញင်နှလုံးသွင်းပွားများပါအဲ့ဒီအတိုင်း2မိနစ်ခန့်အထုလိုအပ်တဲ့ပြင်5မိနစ်10မိနစ်ခန့်မေတ္တာဘာဝနာကိုပွားပါဒီမေတ္တာဘာဝနာလဲသမထဘာဝနာပါပဲအဲ့ဒီနောက်မွေးဖွားလာတဲ့တတ္တဝါမှန်သမျှ သေကြရတာကြီးပဲငါလည်းတရားမှမဟုတ်ချပဲဘယ်သူမှသေခြင်းတရားကို မလွန်ဆန်နိုင်ကြဘူးစသဖြင့်သေခြင်းတရားကိုတမိနစ်ခန့်ဆင်ញင်နှလုံးသွင်းပွားများပါမရဏတတိဘာဝနာကို ပွားများခြင်းဖြင့်တရားတန်ဝေက ဖြစ်ပြီးတရားကိုမထုတ်မနစ်ကြိုးကြိုးစားစားအားထုတ်လို့တဲ့ဆန္ဒကိုဖြစ်ပေါ်စေနိုင်ပါတယ်ဒီ သိခြင်းတရားကိုဆင်ញံနှလုံးသွင်းတဲ့မရဏတတိဘာဝနာလဲသမထဘာဝနာပါပဲပြီးတော့ဒီခန္ဓာကိုယ်ကြီးဟာနှတ်တွေသွေးကြည်အစာသေးအစာဟောင်းနေနဲ့ပြည့်နေနေတဲ့ယွန်စရာဆက်ဆုပ်စရာကြီးပါတကားစသဖြင့်ခန္ဓာကိုယ်ရဲ့အတုပသဘောကိုဆင်ញံနှလုံးသွင်းပွားများပါဒီလိုအတုပဘာဝနာပွားများခြင်းအပြင်တရားအထုတ်တဲ့အခါစိတ်အစဉ်မှာထင်မြင်လာတတ်တဲ့ နှစ်သက်တရားကိုရအာယုံသုံးတရားကိုမျှပါရနှစ်သက်တဲ့စိတ်မဖြစ်ပေါ်ပဲအာထုတ်နိုင်ရင်အကျိုးရှိပါတယ်ဒီအတုပဘာဝနာလဲသမထဘာဝနာပါပဲအခုပြောခဲ့တဲ့မေတ္တာဘာဝနာမရဏတတိဘာဝနာအတုပဘာဝနာဒီဘာဝနာသုံးခုကိုသဗ္ဗထကကမ္မထံလို့ခေါ်ပါတယ်။ သဗ္ဗတကကမ္မထံဆိုတာကမ္မထံနဲ့စရမှန်သမျှမှာအလိုရှိအပ်တဲ့ကမ္မထံလို့ဆိုလိုပါတယ်အခုပြောခဲ့တဲ့ဗုဒ္ဓနုတ္တိဘာဝနာရဲ့သဗ္ဗတကကမ္မထံ၃ခုရဲ့ပေါင်း၄ခုအဲ့ဒါကိုသတုရာရခတရား၄ပါးအဆောင်အကျောက်တရား၄ပါးလို့လည်းခုတ်တသိက္ခာမှာဖော်ပြထားပါတယ်ဒီဗုဒ္ဓနုတ္တိနဲ့သဗ္ဗတကကမ္မထံ တွေကိုအခုပြောခဲ့တဲ့အတိုင်းဘာဝနာရဲ့ပြိကံရှင်းဥပြုဝယ်အနေနဲ့မိနစ်အနည်းငယ်မျှပွားပြီးရင်တတိပဋ္ဌာန်ဝိပဿနာဘာဝနာကိုစတင်ပွားများဖို့ပြင်ဆင်မှုပြည့်စုံလုံလောက်သွားပါပြီဒီနေရာမှာတတိပဋ္ဌာန်ဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုအချင်းချုပ်မျှသိထားရင်ကောင်းပါတယ်တတိပဋ္ဌာန်ဆိုတာ အာယုန်၌တက်ဝင်ပြန့်နှံ့၍ဖြစ်သောစတိလို့အဓိပ္ပာယ်ရပါတယ်အာယုန်၌ဆွဲမြဲစွာတည်သောစတိလို့လည်းဆိုနိုင်ပါတယ်အာယုန်ကယုတ်ဝေဒနာစိတ်သဘောလို့၄မျိုး꿰ပြတော့တတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ဓာ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့၄မျိုး꿰ပြပါတယ်။ နောက်တနည်းကတော့တတိဖြင့်ဆွဲမြဲစွာရှုခြင်းသုဒ္ဓရှုခြင်းလို့ဆိုရင်ပိုရှင်းပါလေရုပ်ကိုသုဒ္ဓရှုတော့ကာယ ानु ပဒနာတတိပဋ္ဌာန်ခံစားမှုကိုသုဒ္ဓရှုတော့ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ကိုသုဒ္ဓရှုတော့စိတ်ဓာ ानु ပဒနာတတိပဋ္ဌာန်သဘောကိုသုဒ္ဓရှုတော့ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ် အရှိခံအာယုံကယုတ်ခံစားမှုစိတ်သဘောလို့၄မျိုးရှိတော်လည်းပဲယုတ်ကိုရှုမယ်ခံစားမှုကိုရှုမယ်စသဖြင့်ရွေးချယ်ဖို့မလိုပါဘူးရွေးချယ်လို့လည်းမရပါဘူးဘာကြောင့်လဲဆိုတော့ရှုစိတ်ကကိုရှုလို့ရအာယုံဒီမရောက်ပဲထင်ရှားရအာယုံဒီကိုသာ ရောက်တတ်လို့ပါပဲဥပမာနာတိခဲစတဲ့ ပြင်းထန်တဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်နေတဲ့အခါမှာမိမိကဝင်လေထွက်လေကိုဖြစ်စေဝမ်းပိုက်ဖောင်းမှုပဲမှုကိုဖြစ်စေရှုလိုတဲ့အတွက်ရှုစိတ်ကိုအဲ့ဒီအာယုံတွေပေါ်တွန်းပုတ်ထားတော့လဲမရပါဘူးအဲ့ဒီအာယုံတွေတဲ့ပိုးပြီးထင်ရှားတဲ့ဒုက္ခဝေဒနာတွေစီကိုပဲစိတ်ကရောက်ရောက်သွားပါတယ်ဒါကြောင့်မိမိရှုလိုရာကိုရွေးချယ်ပြီးမရှုရပါဘူး ပြုရင်သဘာဝမကြတဲ့အတွက်သမာဓိမရယုံညမကပဲစိတ်နဲ့ယောဂီအားပြိုင်လွန်ဆွဲနေသလိုဖြစ်ပြီးမောလာတတ်ပါတယ်ဒီတော့အားထုတ်လို့မဖြစ်ပါဘူးဆိုပြီးစိတ်ပြက်သွားတတ်ပါတယ်ဒါကြောင့်မိမိရှုလို့ရအာယုံကိုမရွေးချယ်ပဲရှုနေတဲ့ခဏမှထင်ရှားရထင်ရှားရအာယုံကိုသာအလိုက်သင်ရှုရပါတယ်သူ့ဆိုင်ရှုရပါတယ် ရှုတဲ့အခါမှာဘယ်လိုရှုရပါသလဲဒါလည်းသိဖို့အရေးကြီးပါတယ်မြတ်စွာဘုရားကယထာဘူတံသမတ်ပညာယဓာတ်ထပံအရှိတဘာဝအတတိုင်အမှန်သိဉာဏ်ဖြင့်ရှုရမည်လို့မိန့်တော်မူပါတယ်ဒါကြောင့်ဖြစ်ပေါ်နေတဲ့ယုတ်ဖြစ်ပေါ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းရှုသိရပါတယ်ပူရာဖြစ်ပေါ်နေရင်ပူနေသမျှပူတယ်ပူတယ်လို့ရှုနေရပါတယ် အေးနေရင်လည်းအေးတာပြောက်မသွားသမျှအေးတယ်အေးတယ်လို့ရှုသိနေရပါတယ်စိတ်ဆိုးနေရင်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့စိတ်ဆိုးတာမပြောင်းမချင်းဆက်ခါတလဲလဲရှုသိနေရပါတယ်စဉ်းစားနေရင်လည်းစဉ်းစားတယ်တွေးနေရင်လည်းတွေးတယ်စိတ်ကူးနေရင်လည်းစိတ်ကူးတယ်စိတ်ထဲမှာတစုံတရာမြင်နေရင်လည်းမြင်တယ်သတိဖြင့်အဲ့ဒီစိတ်တွေဖြစ်နေသမျှထပ်ခါထပ်ခါရှုနေရပါတယ် ဒါဟာဖြစ်နေတဲ့ယုတ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းသူ့အရှိတဘာဝအတိုင်းရှုသိနေခြင်းမှာပဲဒီလိုဆိုရင်ဖြစ်ပြဖြစ်ပြအနိစ္စဒုက္ခအနတ္တလို့ကောမရှိရဘူးလားလို့ဆိုတော့အာသာမှာအဲ့ဒီဖြစ်ပြစတွေကိုရှုလို့မသိသေးပါဘူးစိတ်တည်ငြိမ်မှုတမာတိပင်မဖြစ်သေးပါဘူးရှုတာတောင်းမှ မှန်အောင်အချိုးကျအောင်မရှုနိုင်သေးပါဘူးကပောက်တိကပောက်ချပဲရှုတတ်ပါသေးတယ်ယံဖယံခါအချိုးကျအောင်ကြိုးစားရှုရင်းနဲ့အသက်ရှူမမှန်ပဲမောလာတော့တပြင်းကြီးချပြီးနားနေတဲ့အခါတောင်ရှိတတ်ပါသေးတယ်။ဒါနဲ့စိတ်တလက်ပြက်ဖြစ်ပြီးဖြစ်မယ်မထင်ပါဘူး။ငါပါရမီမပါပါဘူးနဲ့တူတယ်လို့အားလျှော့တဲ့စိတ်တွေတောင်ဖြစ်တတ်ပါသေးတယ်။အဲဒါလိုအခါမှာဖြစ်မှုပြက်မှု အနိစ္စဒုက္ခအနတ္တတွေသိနိုင်မှုအဝေးကြီးရှိပါသေးတယ်။သမာဟိတောယထာဘူတံပဇာနာတိစိတ်တည်ငြိမ်မှအမှန်တဘာဝအတိုင်းသိတယ်ဆိုတော့ဘုရားမြတ်စွာဘုရားရဲ့မိန့်ကြားတော်မူချက်ကိုတတိပြုဖို့လိုပါတယ်။အဲဒီသဘောတွေကိုသမာဓိအားကောင်းကာကမှာတောင်းမသိနိုင်သေးပါဘူး။ဒီဖြစ်တဲ့သဘောအနိစ္စဒုက္ခအနတ္တသဘောတွေကိုသိတာက သမာဓိအားအတော်ကြီးကောင်းတဲ့တတိယဉာဏ်နဲ့သတုဋ္ဌဉာဏ်ရောက်မှပဲသိရပါတယ်။အဲ့ဒီဉာဏ်အဆင့်တွေမရောက်မီစိတ်အတော်ကြီးတည်ငြိမ်ပြီးသမာဓိအားကောင်းလာတဲ့အတွက်ရှုစိတ်ထဲမှာကိလေသာនិဝရဏတွေအတော်စင်ကြယ်ပြီးစိတ်တစိတ်တဝိတုဒ္ဓိဖြစ်ပါတယ်။စိတ်စင်ကြယ်မှနာယုတ်ကိုပိုင်ခြားသိပြီး နာမရူပပရိစ္ဆေဒဉာဏ်နဲ့ဒိဋ္ဌိဝိတ္တုဖြစ်ပါတယ်တိုးတက်ရှုလို့ပိုပြီးတတိသမารိအားကောင်းလာတော့မှယုံနာတို့ရဲ့အကြောင်းအကျိုးကိုသိတဲ့ပစ္စယပရိဒဟဉာဏ်နဲ့သင်္ခါဝိတရဏဝိတ္တုဖြစ်ပါတယ်အဲ့ဒီနောက်မှပဲမမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်ခြင်းအနတ္တသဘောတွေကိုသိတဲ့သမသနာဉာဏ်ဒါကတတိယဉာဏ် ဖြစ်မှုပြမှုကိုသိတဲ့ဥရိယဘေယဉာဏ်ဒီဟာသုဒ္ဓဉာဏ်ဒီဉာဏ်นี่ဖြစ်ပါတယ်ဒါကြောင့်အာထုတ်ကမှာဖြစ်ပြက်ဖြစ်ပြက်လို့ဖြစ်စေအနိစ္စဒုက္ခအနတ္တလို့ဖြစ်စေရှုရင်စိတ်ကရွတ်ဆိုယုံမျှသင်ခြင်းယုံမျှပဲရှိပါတယ်ဝိပဿနာဉာဏ်မဖြစ်ပါဘူးပြီးတော့မဟာတတိပဋ္ဌာနာတုတ်တော်မှာလည်း ဤတို့မိမိတဏ္ဍာ၌ဖြစ်သောယုတ်အပေါင်း၌ယုတ်အပေါင်းမြတ်ဟုရှုတိလျက်နေ၏သူတော်ဘာ၏တဏ္ဍာ၌ဖြစ်သောယုတ်အပေါင်း၌ယုတ်အပေါင်းမြတ်ဟုရှုတိလျက်နေ၏သတိဖြင့်ရှုပုံကိုလက်ဥမိန်တော်မူပြီးမှသမုဒယဓမ္မနုပတ္တိဝါကာယတမိန်ဝိရတိဝယဓမ္မနုပတ္တိဝါကာယတမိန်ဝိရတိစသည်ဖြင့်ဖြစ်မှုပြမှုရှုတိပုံကို မိန်တော်မူပါတယ်။ ပြီးတော့ကာနုပဒနာပိုင်းစသည်မှာလဲသွားလင်လဲသွားသည်ဟုသိ၏ရက်လင်လဲရက်သည်ဟုသိ၏တမစိတ်ဖြစ်လင်လဲတမစိတ်ဖြစ်သည်ဟုသိ၏စသဖြင့်ဖြစ်နေရှိနေတဲ့အတိုင်းသုတိနေဖို့မြတ်စွာဘုရားညွှန်ကြားတော်မူပါတယ်သို့တော်လည်းရှင်းရှင်းဘဝတွေမှာပြင်းပြင်းထန်ထန်ကြိုးကြိုးစားစားအထုတ်ခဲ့လို့တတိသမารိဉာဏ်ပါရမီအလွန်အားကောင်းနေပြီဖြစ်တဲ့ဉာဏ်တူရှင်များဆိုရင်တော့ အာထုတ်ခါသာခဏအတွင်းမှာပဲတမာရီအားကောင်းလာပြီးအနိစ္စဒုက္ခအနတ္တသဘောဖြစ်ချင်းပြည့်ချင်းသဘောတွေသိမြင်လာနိုင်ပါတယ်ဒီလိုပုဂ္ဂိုလ်တို့များတော့အာထုတ်ခမှာပဲဖြစ်တဲ့ဖြစ်တဲ့လို့ဖြစ်စေအနိစ္စဒုက္ခအနတ္တလို့ဖြစ်စေရှုရင်သင်လျော်ပွဲရှိပါတယ်သို့တော်လည်းဒီလိုပုဂ္ဂိုလ်မျိုးကတထောင်မှာတယောက်ရှိဖို့တောင်အလွန်ခရင်ပါတယ် အ ਨੇ ဆုံးတမက်တဖို့ရပြည့်တဲ့အရိယာပုဂ္ဂိုလ်များကိုရင်လည်းပဲရှုရင်ရှုခြင်းအဖြစ်ဖြစ်အဖြစ်အပျက်ကိုစတိကြောင်းဝိတ္တရိမေအထာကထာမှာပြဆိုထားပါတယ်စတိရှုမှတ်ပုံတတိပဌာန်ဆိုတာအခုပြောခဲ့တဲ့အတိုင်းထင်ရှားရာယုတ်ထင်ရှားရာနာမ်ကိုသူ့အရှိတဘာဝအတိုင်းတတိဥသိတဲ့စိတ်နဲ့ရှုတိရတာဆိုတော့ ရှုပုံအခြေခံမူကိုအများသိလွယ်အောင်ဒီလိုချထားနိုင်ပါတယ်ယုံနဲ့နာမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲဒီလိုအများနားလည်နိုင်တဲ့စကားနဲ့မူချမှတ်ပြီးထားနိုင်ပါတယ်ဒါကြောင့်ယောဂီတို့လိုက်ဆိုပါယုံနဲ့နာမှာဖြစ်နေတဲ့သဘောတွေကို ဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ရှုအဲဒါသတိပဋ္ဌာန်ဝိပဿနာပဲယုံနှင့်နာမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ရှုအဲဒါသတိပဋ္ဌာန်ဝိပဿနာပဲယုံနှင့်နာမှာ ဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲဆိုပါတတ္တမကင်စိတ္တအကျင့်မှန်ပဲ အဲဒါမဇ္ဈိမပฏิပဒါအလယ်လန်းအကျင့်ပဲယုံနှင့်နာမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲအဲဒါမဂ္ဂင်ရှိတာအကျင့်မှန်ပဲ အဲ့ဒါမေဇိမပฏิပဒါအလယ်လန်းအကျင့်ပဲဆိုပါယုံ nant ဆိုတာဘာကိုဆိုလိုမှမသိတဲ့ပုဂ္ဂိုလ်များအတွက်ကြတော့ အခုလိုရစကားရိုးရိုးနဲ့မူချမှတ်ပေးလို့လည်းရပါတယ်ဘယ်လိုလဲဆိုတော့ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ရှုအဲဒါသတိပဋ္ဌာန်ဝိပဿနာပဲအဲဒါလို့ဆိုရင်နားမလည်စရာရှိပါဦးမလားသို့ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်း တိနဲ့စောင့်ရှုအဲ့ဒါတတိပဋ္ဌာန်ဝိပဿနာပဲဆိုပါနောက်နှခါနောက်အဲ့ဒါမဂ္ဂင်စိတ္တံ ဒီလိုဆိုလို့ရှိရင်ဝိပဿနာရှုမှုရဲ့အခြေခံသဘောနားလည်လောက်ပြီလားနားလည်လောက်ပါပြီဒီအခြေခံဘုသဘောကိုသေသေးချာချာသဘောပေါက်ရင်ရှုမှတ်ပွားများအထောက်တတ်ပါတယ်ထင်းထင်းရှားရှားဖြစ်ပေါ်နေတဲ့ရုပ်ဖြစ်ပေါ်နေတဲ့နာမ်ကိုသတိနဲ့စူးစူးစိုက်စိုက်ရှုယုံမှာပဲသို့တော်လည်းလုံးဝအမထုတ်ဘူးသေးတဲ့ပုဂ္ဂိုလ်အတွက်ဖြစ်ပေါ်ရာဖြစ်ပေါ်ရာကိုလိုက်ရှုရမယ်ဆိုတာသိပေမဲ့ ရှုရမှာတော့ဟိုဟာရှုရမလို့လို့ဒီဟာရှုရမလို့လို့နဲ့ရောင်ဝါးဝါးဖြစ်ပြီးအခက်အခဲတွေ့တတ်ပါတယ်။ဒါကြောင့်လက်ဥမှထင်ရှားတဲ့ပင်နိုင်အာယုံတစ်ခုကိုစပြီးရှုသေးရပါတယ်။လေဝင်တိုင်းထွက်တိုင်းအထက်နှုတ်ခမ်းပြားမှဖြစ်စေနာခေါင်းမှဖြစ်စေထိထိသွားပါတယ်။အဲဒီအထိဝါယောဖုထပ္ပကိုဖြစ်စေအသက်ရှူတိုင်းဆိုက်ထုတ်တိုင်းဝမ်းပိုက်မှဖြစ်ပေါ်တဲ့လှုပ်ရှား လေးလောက်ရှားမှုဝါရောရုပ်ကိုဖြစ်စေပင်နိုင်အာယုံအဖြစ်ရှုနိုင်ပါတယ်အခုဒီဌာနမှာတော့ဝမ်ဘိုက်ကဖောင်းကြွလှုပ်ရှားမှုဝါရောရုပ်ကိုပဲရှုဖို့ရအတွက်ညွှန်ကြားပါတယ်ဒါကြောင့်ချက်တဝိုက်ဝမ်ဘိုက်မှာဖောင်းကြွလှုပ်ရှားလာတော့ဖောင်းတယ်လို့စိတ်ကသိုးပြီးရှုပါပိန်ကြသွားတော့ပိန်တယ်လို့စိတ်ကသိုးပြီးရှုပါ နှုတ်ကအတန်ထွက်ပြီးမဆိုရပါဘူးရှုတယ်ဆိုတာဖောင်းကြွလှုပ်ရှားမှုပိန်ကြလှုပ်ရှားမှုကိုတတိဥစည်းတဲ့စိတ်၌စူးစူးဆိုင်ဆိုင်ကလေးသိလိုက်တာပါပဲဒါကိုသဘောပေါက်ဖို့အရေးကြီးပါတယ်ပြန်ပြောပါဦးမယ်ရှုတယ်ဆိုတာဖောင်းကြွလှုပ်ရှားမှုပိန်ကြလှုပ်ရှားမှုသဘောကို စတိဥစည်းတဲ့စိတ်နဲ့စူးစူးဆိုက်ဆိုက်ကလေးသိလိုက်တာပါပဲဒါကိုရှုတယ်လို့ဆိုတာပါဟောင်းတယ်ပိန်တယ်ဆိုတဲ့အရာသုံးစကားဟာထောက်ကံတယ်တောင်းတင်းတယ်ဆိုတဲ့စာပေသုံးစကားနဲ့အတိပ္ပယ်အတူတူပါပဲဝါယဓာတုလေးတဘာဝသည်ဝိခမဏလက္ခဏာထောက်ကံတောင်းတင်းခြင်းသဘောရှိ၏ ဝါထောက်ကံထောက်နေခြင်းနှင့်မှတ်ကြောင်းလက္ခဏာရှိ၏ဆိုတဲ့ကျမ်းဂန်စကားအတိုင်းဝါယတရဲ့ထောက်ကံခြင်းတောင့်တင်းခြင်းသဘောသဘာဝလက္ခဏာကိုရှုသိနေခြင်းမှာပဲပြီးတော့သမုဒိရဏရတ္တရွေရှားခြင်းကိစ္စရှိ၏ဆိုတဲ့အတိုင်းဝမ်းပိုက်ပင်မှာရှိတဲ့လေရဲ့ရှေ့ဘက်ကိုတရွေ့ရွေ့တွန်းရွေ့သွားခြင်းသဘော နောက်ဘက်ကိုတိတ်ရွေ့ရွေ့တွန်း၍သွားခြင်းသဘောကိုရှုသိနေခြင်းပဲအဘိနိဟာရပစ္စုပ္ပဌာနာရှေးရှုဆောင်တတ်သောတရားဟုရှုသူဤညာအထင်လာဤဆိုတဲ့အတိုင်းဝမ်းမှတည်တဲ့လေရဲ့ရှေ့ဘက်ကိုရှေးရှုဆောင်သွားခြင်းသဘောနောက်ဘက်ကိုရှေးရှုဆောင်သွားခြင်းသဘောကိုရှုသိနေခြင်းမှာပဲဒီလိုဝါယောတရဲ့သဘာဝလက္ခဏာဖြစ်တဲ့ ဟောက်ကံတောင်းနှင်း၍ရှားသဘောကိုရှုတာဟာဝိတ္တရိမေအထကထာဓာတ်ကြီး၄ပါးရှုပုံပြတဲ့သတုဓာတုဝဝထံဘိုက်မှာပါဝင်ပါတယ်ဝမ်းမိုက်မှာရှိတဲ့ဝါယောကိုရှုရမယ်လို့တော့သီးသန့်သတ်မှတ်ပြီးမဖော်ပြပါဘူးသို့တော်လည်းဝါယောတရဲ့သဘာဝလက္ခဏာကိုရှုရမယ်လို့အလုံးနဲ့တက်ဆိုင်တဲ့တာမညာစကားကိုဆိုထားတာဖြစ်တဲ့အတွက် ဝါမှတည်တဲ့ဝါရောကိုလည်းရှုရမယ်ဆိုတဲ့အဓိပ္ပာယ်ပါပြီးဖြစ်နေပါတယ်ဒီဝမ်းမိုက်မှတည်တဲ့တွန်းကန်လှုပ်ရှားမှုဝါယောကိုရှုတာဟာမဟာတတိပဋ္ဌာနာတုတ်ဓာကြီးလေးပါးကိုရှုပုံပြတဲ့ဓာတုမနတိကာရပပမှာလာတဲ့ဒေသနာတော်နဲ့လည်းညီညွတ်ပါတယ်အဲ့ဒီဓာတုမနတိကာရပပမှာဤရုပ်အစုဝေ၌ ခမကျန္တနုညံသဘောပထဝီတယောစီဖွဲ့စီတိတ်တိပုတွယ်လုံးခဲတော့ကြံမိန်တော်မူပါတယ်ဒီဒေသနာတော်မှာဘယ်လိုအင်္ဂါအစိတ်ပိုင်းကဓာတ်ကိုရှုဘယ်ကိုအင်္ဂါအစိတ်ပိုင်းကဓာတ်ကိုရှုဘယ်ကိုအင်္ဂါအစိတ်ပိုင်းကဓာတ်ကိုမရှုရလို့ကန့်တတ်ချက်မပါပါဘူး ဓမ္မန္တမြရှုဖို့ကိုပဲမိန်တော်မူတာဖြစ်ပါတယ်။ဒါကြောင့်ဝမ်းမှတီးတဲ့ဝါယောတဖောက်မှုပိတ်မှုသဘာဝကိုလည်းရှုရမှာဖြစ်ကြောင်းသင်ကြားပါတယ်။ပြီးတော့သီလဝန္တတုတ်မှာအရှင်မဟာကုဋ္ဌိကရဲ့အမေကိုအရှင်သာရိပုတ္တရာကဖြေရမှာငါရှင်ကုဋ္ဌိက သီလပြည့်စုံစင်ကြယ်သူဟာဥပါဒါနဲ့ခန္ဓာ၅ပါးကိုအကြောင်းမှန်လမ်းမှန်အားဖြင့် နှလုံးသွင်းရှုသိရမယ်လို့ဖြေထားတာရှိပါတယ်ဒီနေရာမှာနှလုံးသွင်းတယ်ဆိုတာရှုသိတာပါပဲဥပါဒာနဲ့ခန္ဓာ၅ပါးကိုရှုသိဖို့ဖြေတာပါပဲဥပါဒာနဲ့ခန္ဓာဆိုတာဥပါဒံတို့ဤအာယုံတရားအစုသွဲလန်းတတ်တဲ့တဏှာဥပါဒံဒိဋ္ဌိဥပါဒံတို့ရဲ့အစွဲအလံခံရတဲ့တရားအစုလို့ဆိုလိုပါတယ်အဲ့ဒီအစွဲအလံခံဥပါဒံနဲ့ခန္ဓာ၅ပါးဆိုတာ ယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီ၅ခုပါပဲဝမ်းမိုက်မှတည်တဲ့သွန်ကရွေ့ရှားမှုဆိုတဲ့ဝါယောဟာဥပါဒာနဲ့ခန္ဓာ၅ပါးတဲ့ကယုတ်ဥပါဒာနဲ့ခန္ဓာပါပဲဒါကြောင့်ရှုတိရမယ့်တရားဆိုတာသင်ရှားလာပါတယ်ဒီဒေသနာတော်အရာသဘာဝရောက်မှရင်ဘယ်ယုတ်ကိုရှုတိရမှာကြည်ပါပဲ လောကမှာမရှိရမယ့်သဘာဝရုပ်ဆိုတာမရှိပါဘူးနာမ်မှာလည်းထို့တူပါပဲမစိတ်တုပ္ပဖို့စိတ်တုပ္ပမှတပါမရှိရမယ့်နံတရားမရှိပါဘူးဒီယုံနံတွေကိုမရှိရင်ပါရတတ်မဲ့ဆွဲဖြစ်စေအသိအမြင်မှားဆွဲဖြစ်စေဆွဲလန်းတော့တာပါပဲရှုမိတဲ့ယုံနံပေါ်မှာတော့မဆွဲလန်းပါဘူးဒါကြောင့်ဒီလိုမဆွဲလန်းဖို့ရာအစွဲခြင်းဖို့ရာ ဖောင်းမှုပိန်မှုဆိုတဲ့ဝမ်းပိုက်သွန်းကံရွေချားမှုကုသိတယဝါယောကိုရှိရတာပါပဲဒီနေရာမှာဖောင်းတဲ့ပိန်တယ်ဆိုတဲ့သကလုံးပညာဝေါဟာရပညာကိုရှိရမှာမဟုတ်ဘူးဆိုတာအထူးသတိပြုရပါမယ်ဖောင်းတဲ့ပိန်တယ်ဆိုတဲ့သကလုံးဟာရုပ်လည်းမဟုတ်နာမ်လည်းမဟုတ်ပါဘူးပါလဲဆိုတော့သကလုံးပဲဒါကြောင့်ဝိပဿနာရှိရမယ့်တရားမဟုတ်ပါဘူး သူဟာပညာပါအခေါ်အဝေါ်ပညာပါသကလုံးပညာပါတွန်းကန်ရွေးချသဘောကိုမှတ်သားထားတဲ့သကလုံးဝေါဟာရသင်္ကေတပညာနာမပညာမျှပါပဲဒါကြောင့်ဒီသကလုံးပညာကိုရှုလို့မရပါဘူးမြတ်စွာဘုရားကလည်းဖောင်းတယ်ပိန်တယ်ဆိုတဲ့သကလုံးကိုဖြစ်စေဝါရောဆိုတဲ့သကလုံးကိုဖြစ်စေရှုဖို့ညွှန်ကြားတော်မမူခဲ့ပါဘူး အဲ့ဒီဖောင်းတဲ့ပိန်နဲ့ဆိုတဲ့သကလုံးနဲ့ခေါ်ဝမှတ်သားထားတဲ့တွန်းကန်ရွေရှားသဘောပရမဝါယောကိုသာသုတိနေရမှာဖြစ်ပါတယ်မြတ်စွာဘုရားကလည်းပရမတ္ထသဘာဝကိုသုတိဖို့ပဲမိန့်တော်မူပါတယ်ဒါကြောင့်စိတ်အဆိုသကလုံးပေါ်မှာသူ့စိတ်ကိုတင်းမနေစေပဲတွန်းကန်ရွေရှားစတဲ့သဘာဝကိုထိထိမိမိသိအောင်ပြုဖို့လိုပါတယ်အထုတ်ခါသမှာ ရှုစိတ်အရှုခံတဘာဝပေါ်တိတိကျကျရောက်အောင်သကလုံးကအကူအညီပေးုံမျှပါပဲတရားကျင့်လာလို့သကလုံးမပါဘဲနဲ့အရှုခံတဘာဝကိုရှုစိတ်ကသေးသေးချာချာရှုသိနိုင်လာရင်ဟောင်းတယ်ပိန်တယ်အစရှိတဲ့စိတ်အဆူသကလုံးပညာတွေမလိုအပ်တော့ပါဘူးအရှုခံအာယုံကိုရှုစိတ်နဲ့သိယုံမျှသိယုံမျှနဲ့ကိစ္စပြီးပါတယ်တရားတကယ်ရင်လာကောင်းလာတော့ စိတ်အဆိုတွေပါနေရင်ပြုပြရတာချောချောမောမောမရှိပဲရာတွေကခုခုနေဘလို့တောင်းဖြစ်နေပါသေးတယ်ဖောင်းတဲ့ပိန်တဲ့ဆိုတာကစိတ်အဆိုသကလုံးပညာဝေါဟာရပညာသင်္ကေတပညာသုံးကံရေရှားသဘောသာလင်ရှိတိရမယ်ပရမတ္ထသဘာဝလို့ရှင်းရှင်းလင်းလင်းခွဲခွဲခြားခြားသိဖို့လိုပါတယ်အဲဒီလိုခွဲခြားမသိရင်သကလုံးပညာနဲ့ ပရမတ္ထသဘာဝရောသွားပြီးဖောင်းနာပိန်နာချူဖို့ဘုရားဟောမရှိဘူးလို့အယူအဆတရိပ်သွားတတ်ပါတယ်မှန်ပါတယ်ဖောင်းတယ်ပိန်တယ်ဆိုတဲ့သကလုံးကိုဖြစ်စေအာနာပါနရှိမှရမှာထွက်လေဝင်လေဆိုတဲ့သကလုံးကိုဖြစ်စေရှိမှကိုမြတ်စွာဘုရားဟောတော်မူတဲ့အဲ့ဒီဝေါဟာရသကလုံးတွေနဲ့ခေါ်မှတ်သားရတဲ့ တောင်းတင်းသွန်းကံရွေးချားတဘာဝကိုသာရှုဖို့ခေါ်တော်မူခဲ့ပါတယ်။ဒါကြောင့်ရှုသူတွေကလည်းရှုစိတ်အရှုကံတဘာဝကိုသေသေးချာချာရောက်အောင်ဟောင်းနဲ့ပိန်နဲ့လို့အကူအညီရယုံမျှစိတ်ကဆိုတော်လည်းပဲရှုတာကတော့တောင်းတင်းသွန်းကံလှုပ်ရှားတဘောပရမဝါယောကိုသာရှုတာပါပဲ။ဒါကိုခွဲခွဲခြားခြားသိဖို့လိုပါတယ်။ဝမ်းမရဲ့ပြည့်တဲ့သွန်းကံရွေးချားမှု နောက်ဘက်သုံးကရွေချမ်းမှုဆိုတဲ့ဖောင်းတဘာဝပိန်တဘာဝဟာအသက်ရှင်နေကြမြတ်တတ္တဝရဲ့တဏ္ဍာမှာအမြဲရှိနေလို့တခြားယုံနံရှုစရာမရှိရဲ့ရှုဖို့သင်နိုင်အရှုခံအာယုံအဖြစ်သာပေးထားခြင်းဖြစ်ပါတယ်သူ့ကိုဒီအမြဲတွေ့တတ်ပြီးရှုနေရမှာမဟုတ်ပါဘူးတခြားရုပ်ဖြစ်စေနာမ်ဖြစ်စေခဏခါခါဖြစ်ပေါ်ရင်ဖောင်းမှုပိန်မှုကိုလွတ်ပြီး အဲ့ဒီသင်ရှားတဲ့ယုတ်သင်ရှားတဲ့နာမ်ကိုပဲရှိရပါမယ်အဲ့ဒီယုံနာချုပ်ပြောက်သွားမှပဲသင်နိုင်အာယုဖြစ်တဲ့ဖောင်းမှုပိန်မှုကိုပြန်ပြီးရှိရပါမယ်ဖောင်းမှုပိန်မှုဟာရှိစရာယုတ်ခန္ဓာနာခန္ဓာတွေကအရှိကံယုတ်တဘာဝနာမ်တဘာဝတစ်ခုမျှတာပါပဲတခြားယုတ်တခြားနာမ်တွေတဲ့သူကဘာမှဘိုးမထူးကြပါဘူး လူမသေးသေးသမျှသူကအမြဲရှိနေလို့သာသင်နိုင်ရှိရာအာယုံအဖြစ်ဒီဖောင်းမှုပိမှုကိုတတ်မှတ်ပေးထားရုံမျှပဲလို့သဘောပေါက်ဖို့လိုပါတယ်ဝမ်းမိုက်လှုပ်ရှားမှုကိုဖောင်းနဲ့ပိန်တယ်လို့ရှိတာကမှအလေးအကျင့်မရှိသေးလို့ဖောင်းမှုပိန်မှုကိုထင်ထင်ရှားရှားမသိရပဲလို့ရှိတတ်ပါတယ်ခဏသာထင်ထင်ရှားရှားသိလိုက်ရမှတ်လိုက်ရပြီးမကြခင်ပဲပျောက်သွားတယ်လို့လည်းဖြစ်တတ်ပါတယ် ဒီလိုအခါမှာရှုသူကအာမရတော့အသက်ကိုပြင်းပြင်းရင်လည်းရှုတတ်ပါတယ်ဉာဏ်ဉာဏ်ရင်လည်းရှုတတ်ပါတယ်အဲ့ဒီလိုရှုရင်တဘာဝမကြလို့ခဏအတွင်းမှာပဲမောလာတတ်ပါတယ်ဒါကြောင့်အသက်ကိုအဲ့ဒီလိုပြင်းပြင်းရှုပြင်းပြီးမရှုရပါဘူးပုံမှန်ရှုနေကြအတိုင်းသာရှုရပါမယ်တဘာဝအတိုင်းသာရှုရပါမယ်အဲ့ဒါကိုမှဖောင်းမှုပိတ်မှုကိုသိတဲ့လောက်ကလေးရှုသိနေရပါမယ် နောက်ကြတော့သူ့မှုအသားကျလာတဲ့အခါသမာဓိတစ်ပြေးပြေးဖြစ်လာတော့တစ်ပြေးပြေးဖောင်းမှုပိမှုကဘိုးထင်ရှားလာတော့ကျุလို့ကောင်းလာပါလိမ့်မယ်ဝမ်းပိုက်ပေါ်လက်ဖဝမ်းတစ်ဖက်အလိုက်တင်လေးတင်ထားရင်လည်းဖောင်းမှုပိမှုကိုကျุလို့ရသလောက်ရတတ်ပါတယ်ဒါကြောင့်ရှိလာမှာဖောင်းမှုပိမှုမထင်ရှားရင်အဲ့ဒါလေဝမ်းပိုက်ပေါ်လက်ဖဝမ်းတစ်ဖက်ဖွားဖွားလေးတင်ထားပြီးတော့ လက်ဘဝအထက်ကြွလာတာအမှတ်ပြုပြီးဖောင်းတယ်လို့ရှုလက်ဘဝပြန်ကျသွားတာအမှတ်ပြုပြီးပိန်တယ်လို့ရှုဒီလိုရှုရင်ရပါတယ်နောက်ရှုတတ်လာတဲ့အခါကျတော့လက်တမှုမလိုတော့ပါဘူးဖောင်းမှုပိန်မှုကိုသူ့လိုလိုသိလာပါတယ်ရှုမှတ်မှုအကောင်းလာတဲ့အခါမှာလက်မတင်မဲ့တိတိတတ်တာရှုလို့ရလာပါလိမ့်မယ် မိမိရဲ့ခန္ဓာကိုယ်အခြေအနေရဖောင်းမှုပိန်မှုကိုဘယ်လိုမှရှုလို့မရတဲ့ပုဂ္ဂိုလ်များကတော့ထိုင်သဘောနဲ့ဖြီးသဘောကိုထိုင်နေဖြီးတယ်ဖြီးတယ်ထိုင်နေဖြီးတယ်ဖြီးတယ်လို့ပင်နိုင်အာယုံထားပြီးရှုနိုင်ပါတယ်ထိုင်နေလို့ရှုတဲ့အခါမှာရှုစိတ်ကလူပုံတရံကိုသိအောင်မကြိုးစားရပါဘူးလူပုံတရံဆိုတာလူရဲ့ ဖားကောင်းပခုံးမျက်လုံးမျက်နှာမရွက်စတဲ့ပုံသဏ္ဍာန်လေးကိုကြားပြီးမရှိရပါဘူးပုံသဏ္ဍာန်ဟာပရမတ္ထတဘာဝမဟုတ်ဘူးပညာပါပန်ဌာနပညာလို့ခေါ်တယ်။ဘာကိုရှိရမလဲလို့ဆိုတော့အောက်ပိုင်းခွေခွေအထက်ပိုင်းခေါင်းဆောင်သဘောကိုအာယုံပြုပြီးထိုင်တယ်လို့ရှိရမယ်။အောက်ပိုင်းခွေခွေတောင်မှပဲ သိထားပြီးတော့အထက်ပိုင်းခေါင်းဆောင်သဘောကိုပဲရှိရင်လည်းပဲထိုင်ရဲလို့ရှိနိုင်ပါရဲ့သတိမကာယတသမိန်စနာဥပရိမကာယတဥဒိတဘာဝနိတိဇာတိဝုစတိအောက်ပိုင်းကိုခွေခွေအထက်ပိုင်းကိုထောင်းထောင်းဖြစ်နေတာကိုထိုင်တယ်လို့ဆိုရကြောင်းအထကထာဖွင့်ပြပါတယ်အခင်းပေါ်မှာတမထင်နေတာကိုလည်းထိုင်တယ်လို့မရှိရပါဘူး အဲ့ဒါဟာအထင်းနဲ့ပင်မထိနေတာသာဖြစ်ပါတယ်ခိုင်တာမဟုတ်ပါဘူးဒါကြောင့်ထိုင်တယ်လို့ရှိတဲ့အခါမှာမိမိထိုင်နေတဲ့သဘောကိုစိတ်နဲ့ပြန်အာယုံပြုကြည့်လိုက်ပြီးတော့ထောင်ထောင်နဲ့ထိုင်နေတယ်လို့သိရမယ်ထိုင်တယ်လို့ရှိလို့ရပါတယ်အဲ့ဒါလို့ရှိရပါမယ်ရှိတယ်လို့ရှိတဲ့အခါမှာသင်္မာခြေပြားခြေမျက်စိဒုစတဲ့ ကိုယ်အင်္ဂါတွေထိုင်နေရအခင်းနဲ့ထိနေတာကိုဖြစ်စေလက်နဲ့လက်ဒူးနဲ့လက်ခန္ဓာကိုယ်နဲ့အဝတ်စသည်ထိနေတာကိုဖြစ်စေရှိရပါမယ်အဲ့ဒီအထိတွေတဲကအထင်ရှားဆုံးရှိမှုကိုရှုပါထိတာတဏှာတဲကိုအမြဲရှုဖို့မလိုပါဘူးထင်ရှားတဲ့ထိမှုမှန်မြကိုရွှေ့ပြောင်းရွှေ့ပြောင်းပြီးတော့ရှုနိုင်ပါတယ်အဲ့ဒါလို့ရှုတာကပိုကောင်းပါတယ် စိတ်တာနုပဒနာတတိပဌာန်ထောင်းမှုပိန်မှုကိုဖြစ်စေထိုင်မှုထိမှုကိုဖြစ်စေအဆက်မပြတ်ရှိမှတ်နေကြပါစိတ်ကတခြားအာယုန်စီပြန်သွားလွင့်သွားရင်အဲ့ဒီစိတ်ကိုပင်တိုင်းအာယုန်စီပြန်ဆွဲပြီးမထင်ရပါဘူးဝိပဿနာရဲ့အခြေခံမူဟာဖြစ်နေရှိနေတဲ့ရုပ်ဖြစ်နေရှိနေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းသုတိယမှာဖြစ်ပါတယ်။ ဒါကြောင့်ပြန်စိတ်လွင့်စိတ်စဉ်းစားဆင်ခြင်စိတ်တွေးစိတ်စိတ်ကူးစိတ်တွေဖြစ်ပေါ်လာရင်ပင်နိုင်အာယုန်ဒီစိတ်ကိုပြန်မဆွဲပဲဖြစ်နေရှိနေတဲ့အတိုင်းပြန်တယ်လွင့်တယ်စဉ်းစားတယ်တွေးတယ်စိတ်ကူးတယ်စသည်ဖြင့်အဲ့ဒီစိတ်ဖြစ်ပေါ်နေသမျှကာလပတ်လုံးအကျဉ်းချင်းအဖန်မှန်သက္ခါသက္ခါရှိတည်နေရပါမယ်ထို့သူပဲစိတ်ထဲမှာတစုံတရာကိုမြင်ရင်နေတည်ကြည့်မနေရပါဘူး မြင်တာကိုမြင်တယ်မြင်တယ်လို့ထပ်ခါထပ်ခါရှုရပါမယ်မြင်တာပြောက်သွားမှဖောင်းမှုပိတ်မှုကိုပြန်ရှုရပါမယ်နမေတက္ခာကစိတ်တွေကိုရှုရမှာရုပ်ကိုရှုသလိုခဏပစ္စုပန်တဲ့အောင်ရှုလို့မရပါဘူးရုပ်ကိုရှုတဲ့အခါမှာဖြစ်ဆဲဖြစ်ခတ်ရုပ်ကိုဖြစ်နေတဲ့ခဏမှာရှုသိလို့ရပါတယ်စိတ်ကတော့ဒီလိုမဟုတ်ပါဘူး စိတ်ဟာတစ်ခုဖြစ်ပြီးမှနောက်စိတ်တစ်ခုဖြစ်တာမို့စဉ်းစားစိတ်ဖြစ်နေတဲ့ခဏမှာရှုစိတ်မဖြစ်နိုင်ပါဘူးရှုစိတ်ဖြစ်နေတဲ့ခဏမှာလည်းစဉ်းစားစိတ်မဖြစ်နိုင်ပါဘူးသို့တော်လည်းစဉ်းစားတဲ့စိတ်ကိုစဉ်းစားတယ်စဉ်းစားတယ်လို့ရှုလို့ဖြစ်နေတာကတော့ယောဂီတို့ကိုတွေးပါပဲဒါကြောင့်လည်းမြတ်စွာဘုရားကဝိသိတံဝစိတ်တံဝိသိတံစိတ်တံဒီပဇာနာတိပြန့်လွင့်တဲ့စိတ်ကိုလည်းပြန့်လွင့်တဲ့စိတ်ဟုတည်ဤလို့စိတ်ရှိပုံကိုစိတ်တ ानु ပဒနာမှာမိန့်ကြားတော်မူခဲ့တာပါပဲ။ ဒီတော့စိတ်တက္ခဏတစ်ချက်အတွင်းမှာစိတ်နှစ်ခုပြိုင်ပြီးမဖြစ်တစ်ခုသာဖြစ်နိုင်ပါရဲ့နဲ့ဘာကြောင့်ပြန့်လွင့်စိတ်ကိုပြန့်လွင့်တယ်စဉ်းစားစိတ်ကိုစဉ်းစားတယ်လို့စိတ်တစ်ခုကိုတခြားစိတ်တစ်ခုကရှုသိနိုင်ရတယ်လဲလို့မေးစရာရှိပါတယ်အဖြေကတော့ခဏပစ္စုပန်အခိုင်မှာရှုတာမဟုတ်တန်တိပစ္စုပန်အခိုင်မှာရှုတာဖြစ်လို့ရှုနိုင်တယ်လို့ဖြေရပါမယ်။ တန်တတိပစ္စုပန်ဆိုတာအမျိုးသူစိတ်တွေဆက်ကဆက်ကဖြစ်ပြနေတဲ့စိတ်အစဉ်တစ်ခုဖြစ်နေတဲ့အခါကိုခေါ်ပါတယ်။ကြံပြောပါမယ်။တန်တတိပစ္စုပန်ဆိုတာအမျိုးသူစိတ်တွေဆက်ကဆက်ကဖြစ်ပြနေတဲ့စိတ်အစဉ်တစ်ခုဖြစ်နေတဲ့အခါကိုခေါ်ပါတယ်။ရုပ်ဖြစ်စဉ်မှာလည်းအမျိုးသူရုပ်တွေဆက်ကဆက်ကဖြစ်နေတဲ့ရုပ်အစဉ်တစ်ခု ဖြစ်နေတဲ့အခါကိုသန္တတိပစ္စုပန်လို့ခေါ်တာပါပဲအမျိုးတူစိတ်ဖြစ်စဉ်တစ်ခုဖြစ်ချီပြက်ချီနဲ့ဆက်ကဆက်ကဖြစ်ပြက်နေတာဟာတစ်ဆက်က20ဆက်ကလည်းကြာနိုင်တယ်3မိနစ်2မိနစ်5မိနစ်10မိနစ်စသည်လည်းကြာနိုင်ပါတယ်ဒါကြောင့်စဉ်းစားစိတ်အစဉ်တစ်ခုဆက်ကဆက်ကဖြစ်ပြက်နေတဲ့အခိုက်အတန့်မှာရှိစိတ်ကစဉ်းစားတယ်စဉ်းစားတယ်လို့ရှိလို့ရပါတယ် ရှုစိတ်ဖြစ်စေခဏမှာစဉ်းစားစိတ်မဖြစ်ပေတဲ့လေရှုစိတ်ချုပ်ပြက်ပြီးရင်ပြီးရင်သူ့နောက်ကကပ်ပြီးစဉ်းစားစိတ်ကပြန်ဖြစ်ပေါ်လာပါတယ်အဲ့ဒီစဉ်းစားစိတ်ပြက်သွားပြန်တော့ရှုစိတ်ကတခါချက်ချင်းပြန်ဖြစ်လာပြန်ပါတယ်ဒီနည်းနဲ့ပဲစဉ်းစားစိတ်နဲ့ရှုစိတ်ဟာတစ်လှည့်စီဆက်ကဆက်ကအလွန်မြန်မြန်ကြီးဖြစ်ပြနေကြတော့မြန်လွန်းလို့တစ်လှည့်စီဖြစ်တယ်လို့မသိရပဲ တစ်ချိန်တည်းမှာစဉ်းစားစိတ်အစဉ်နဲ့ရှုစိတ်အစဉ်နှစ်ခုဟာတရားနတိဖြစ်နေတယ်လို့ထင်ရတာပါပဲအဲ့ဒါကိုပဲစဉ်းစားစိတ်ကိုတန်တတိပစ္စုပ္ပန်အခိုက်မှာရှုတယ်လို့ခေါ်ရပါတယ်ဒီသဘာဝကိုအခုချိန်မှာသဘောမပေါက်သိပေတဲ့ကိစ္စမရှိပါဘူးဒါသဘောမပေါက်တဲ့အတွက်တော့တရားရှုမှတ်ရမှာဘာမှထိခိုက်နစ်နာမှုမရှိပါဘူး အဲ့ဒါလို့ရှိရမှာစဉ်းစားစိတ်အစဉ်ကအားကောင်းနေရင်ရှုစိတ်အစဉ်ကရှုတော့လည်းပဲရှုတိယယုံမျှပဲရှိတယ်စဉ်းစားစိတ်အစဉ်ကရပ်မသွားဘူးယောဂီကဖြည်းဖြည်းအေးအေးပေါ်ချန်ချန်ရှုနေရင်အဲ့ဒီလိုပဲရှုစိတ်ကအားနိုင်ပြီးစဉ်းစားစိတ်ကအားကောင်းနေတတ်ပါလေဒီလိုဆိုရင်စဉ်းစားစိတ်ကဆက်ပြီးတစ်ချိန်တစ်မျိုးကြီးစဉ်းစားနေတာနဲ့စိတ်တည်ငြိမ်မှုတမာတိကိုတော်တော်နဲ့မရနိုင်ပါဘူး ဒီလိုမဟုတ်ပဲယောဂီကတင်းတင်းရင်ရင်စူးစူးဆိုင်ဆိုင်တမ္မာဝါယာမအသွင်ပြီးစဉ်းစားတယ်စဉ်းစားတယ်လို့ခတ်သက်သက်အချက်မပြတ်ရှုပြလိုက်ရင်ရှုစိတ်အစဉ်ကမြန်မြန်အားကောင်းလာတဲ့အတွက်စဉ်းစားစိတ်အစဉ်ကတသေးသေးအားနေသွားတော့မကြခင်မဲ့စဉ်းစားစိတ်အစဉ်အစဉ်အဖြစ်ရသွားပြီးချုပ်ငိမ့်သွားတော့တာပါပဲအဲ့ဒီအခါမှာရှုစိတ်အစဉ်ညစ်တက်တဲ့ကြံခဲ့ပြီး စဉ်းစားလျက်မတည်ငြိမ်တဲ့သဘောပြန့်နေတဲ့သဘောကိုရောဖြစ်ပေါ်ပြီးကြောက်သွားရတဲ့မတည်မြဲတဲ့သဘောကိုပါသိလိုက်ပါတယ်။သို့တော်လည်းတမာရီတကယ်အာမကောင်းသေးမိမှာတော့ပြီးပြီးပြင်းပြင်းမသိသေးပါဘူး။ဝိုးတော်မျှပဲသိလိုက်ပါတယ်။အကျုကံစဉ်းစားစိတ်အစဉ်ပြတ်သွားတော့ကျုစိတ်ကပင်နိုင်အာယုံဖြစ်တဲ့ဖောင်းမှုပိန်မှုကိုသူ့အလိုတယောက်ပြန်ရှုတော့တာပါပဲ။ဒီနေရာမှာတထုတတိထားဖို့ရှိပါတယ်။ အထုဆမှာတချို့ယောဂီကစိတ်လင့်သွားထက်သွားရင်စိတ်ကြည်ငြိမ်အောင်ရည်ရွယ်ချက်နဲ့လိစိတ်ထက်စိတ်ကိုသိလိုက်တာနဲ့တပြိုင်နက်တည်းလွတ်စိတ်ထက်စိတ်ကိုမရှိဘဲနဲ့ချက်ချင်းပင်တိုင်းအာယုံပေါ်ပြန်ဆွဲတင်ပြီးတော့စိတ်ကိုပြန်ထိမ့်လိုက်တတ်ပါတယ်သမထကမ္မထာအထုတ်ရမှာတော့အဲ့ဒီလိုလုပ်ရင်မှန်ပါတယ်ဝိပဿနာကမ္မထာအထုတ်ရမှာတော့အဲ့ဒီလိုလုပ်ရင် မှားပါတယ်ဝိပဿနာရဲ့အခြေခံသဘောကစိတ်ကိုချုပ်ထိန်တဲ့သဘောမဟုတ်ပါဘူးဝိပဿနာရဲ့အခြေခံသဘောကစိတ်ကိုချုပ်ထိန်တဲ့သဘောမဟုတ်ပါဘူးအကြောင်းအားလျော်စွာဖြစ်နေတဲ့စိတ်ကိုအရှိတဘာဝအတိုင်းသိအောင်တတိနဲ့စောင့်ကြည့်တဲ့သဘောပါဒါကြောင့်လေးစိတ်ထက်စိတ်ကိုပင်နိုင်အာယုံကြီးပြန်ဆွဲမထိန်ပဲ လွတ်နေထွက်နေတဲ့အတိုင်းပဲလွတ်နေထွက်တဲ့စဉ်းစားတဲ့တွေးတဲ့အစရှိသည့်ဖြင့်အရှိအတိုင်းရှိသိနေရပါတယ်လွတ်လိတ်ထက်စိတ်ကြောက်သွားမှပဲသင်နိုင်အာယုံကိုဖြစ်စေတခြားပိုးပြီးထင်ရှားတဲ့အာယုံတစ်ခုခုကိုဖြစ်စေရှိရပါတယ်ပြန့်လင့်တဲ့စိတ်ကိုလည်းပြန့်လင့်တဲ့စိတ်ဟုရှုတိယဤဆိုတဲ့ဘုရားရှင်ရဲ့စိတ်တ ानु ပဒနာဒေသနာတော်ကိုအမြဲတည်းပြုရပါမယ်။တချို့ကလွင့်စိတ်နောက်လိုက်ရှုနေရင်ပိုးပြီးလွင့်နေမှာပဲလို့ယူဆပြီး လက်စိတ်ကိုမရှိဘဲနဲ့အတင်းဆွဲထိမ့်ထုတ်ပြီးပင်နိုင်အာယုံကိုပဲတွယ်ကိုက်ရှိနေတတ်ပါတယ်။အဲဒီလိုလုပ်ရင်မှားပါတယ်။ဘာကြောင့်လဲဆိုတော့စိတ်နဲ့ရောပြီးသူနိုင်ကိုနိုင်အပြိုင်ကျဲပြီးလွန်ဆွဲနေလို့ပါပဲ။စိတ်နဲ့ရောပြီးနဘန်းပွဲလို့လည်းဆိုနိုင်ပါလိမ့်မယ်။စိတ်ကပြင်ပအာယုံတစ်ခုခုစီလွင့်သွားထွက်သွားတဲ့အခါမှာယောဂီအဲ့ဒီစိတ်ကိုပြန်ထိမ့်ပြီးပင်နိုင်အာယုံကြီးပြန်ဆွဲတယ်။ စိတ်ကပင်နိုင်အာယုံမှမနေဘူးအပြင်အာယုံဒီပဲပြန်သွားတယ်ဒီလိုနဲ့ယောဂီကပြန်ဆွဲထိန်လိုက်စိတ်ကပြန်ထွက်လိုက်ယောဂီကပြန်ဆွဲထိန်လိုက်စိတ်ကပြန်ထွက်လိုက်နဲ့ယောဂီနဲ့စိတ်လွန်ဆွဲနေတယ်နဗန်းလုံးနေတယ်လို့ဖြစ်နေတယ်နောက်ဆုံးဘယ်လိုမှဆွဲထိန်လို့မရတော့ယောဂီမောတိဇောကျွေးတွေပြန်လာတယ်ဒီတော့မှပဲရှုမှတ်လို့မရတော့ပါဘူးဆိုပြီးစိတ်ပြက်လက်ပြက်နဲ့မရှုမှတ်ပဲနေလိုက်တာမျိုးရှိတတ်ပါလေ ဖက်စိတ်လုံးစိတ်ကိုပြန်ဆွဲထင်းရင်အဲ့ဒီလိုအခြေအနေမျိုးကိုလည်းရောက်တတ်တယ်ဆိုတာသတိထားဖို့ပါပဲဒါကြောင့်ပြန်ဆွဲပြီးမထိန်ရပါဘူးထွက်နေလွတ်နေတဲ့စိတ်ကိုသူ့အရှိတဘာဝအတိုင်းထွက်တယ်လွတ်နေစသည်ဖြင့်စူးစူးဆိုင်ဆိုင်ရှုလိုက်ရင်အထွက်အလွန်ရပ်သွားပြီးငြိမ်ကြသွားပါတယ်ယောဂီလည်းမမြင်မှန်းပါဘူးဒီလိုနဲ့ထွက်တယ်လွတ်နေအချိန်တစ်ဖြည်းဖြည်းနဲ့သွားပြီးတည်ငြိမ်မှုတမာရီတစ်ဖြည်းဖြည်းအကောင်းလာပါတယ် တချို့ကြတော့စဉ်းစားစိတ်တွေးစိတ်ကိုလိုက်လည်းမကျူပြန်လည်းမထိန်ပဲနဲ့ဒီအတိုင်းကြီးကြည့်နေတတ်ပါတယ်အဲ့ဒီတော့ပိုးပိုပြီးစဉ်းစားပိုးပိုပြီးစိတ်ကူးရင်လာတတ်ပါတယ်ဒီတော့ရှင်းကမိမိသာဝထဲမှာဖတ်ပုဒ္ဒါရာတွေကြာဘူးထားတာတွေမိမိဖြစ်ကျင်တာတွေဖြစ်စေကျင်တာတွေတွေ့ကျင်တာမြင်ကျင်တာတွေမတွေ့ကျင်မမြင်ကျင်တာတွေအဲ့ဓာတွေဟာစိတ်ကူးထဲမှာမြင်အောင်လာတတ်ပါတယ်ဥပမာဘုရားဟန္တာတွေကောင်းရင်မှဇံကြနေလိုလို နတ်တွေဓမ္မတွေနဲ့သူတို့ရဲ့ပုံပြီးပါနေတွေ့နေမြင်နေရသလိုဒါတွေကိုစိတ်ထဲမှာမြင်လာပြီးတကယ်တွေ့နေရသလိုထင်နေတတ်ပါတယ်။ဒါနဲ့အဲ့ဒါတွေစိတ်ထဲဆွဲလန်းနေရတာတချို့မှာဘဝင်မြင့်ပြီးစိတ်အယောင်၆ချားဖြစ်သွားတတ်တာလည်းရှိကောင်းရှိနိုင်ပါတယ်။ဂိုင်းတို့ပတိတို့အဆွဲလန်းကြည့်တဲ့ပုဂ္ဂိုလ်များလည်းစိတ်ထဲမှာဝိပုစင်ကြယ်နဲ့လူသူတော်တို့ဘိုးဘိုးအောင်တို့ဝိဇ္ဇာတို့ဆိုတာတွေကို တွေ့ရတယ်လို့လို့စိတ်ကူးရင်းနေရကစိတ်ကိုမရှိမှမိတဲ့အတွက်တကယ်ထင်းလာပြီးဘဝင်မြင့်သွားတတ်ပါလေတချို့လဲစိတ်ကူးလွန်သွားပြီးကွယ်လွန်သွားတဲ့ဘိုးဘွားတွေမိဘတွေသားသမီးတွေစတဲ့စသည်ကိုစိတ်ထဲမြင်အောင်လာရကအဲ့ဒီစိတ်ကိုမရှိမိတဲ့အတွက်တကယ်ထင်းပြီးစိတ်ထဲဆွဲလာနေတတ်တယ်သူတို့ကစကားလာပြောသလိုလိုစိတ်ကူးမိရာကဆွဲလန်းပြီးသူတို့စကားပြောတာကို မကြာခဏကြာနေရဘလိုလိုလဲခင်းနေတတ်ပါတယ်တချို့လဲအဲ့ဒီလိုစိတ်ကူးရင်နေပြီးတရေတစေဘလူတပတ်ဆိုတာတွေစိတ်ထဲမိမိဘာသာပုံဖော်ပြီးထင်လာမြင်လာရာကတကယ်တွေ့နေမြင်နေရတယ်လို့ထင်ပြီးကြောက်လန့်ကြနဲ့ထအော်တတ်ပါတယ်စိတ်ချောက်ချားခြင်းလဲချောက်ချားနေတတ်ပါတယ်ဒါရင်အလုံးဟာထက်စိတ်လွန်းစိတ်စိတ်ကူးစဉ်းစားစိတ်တွေကိုမရှိလို့ မရှိမိလို့ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေပါပဲစိတ်ကူးစဉ်းစားစိတ်တွေကိုမရှိတော့ဒီစိတ်တွေကလွတ်လွတ်လပ်လပ်ကြီးပုံကြီးချက်စိတ်ကူးခွင့်ရနေတဲ့အတွက်ဆင်ရမြင်ရတွေစိတ်ကူးမိရာကဖြစ်ပေါ်လာတဲ့ဆိုးကျိုးတွေပေါ့ယောဂီရဲ့စိတ်ကယောဂီကိုပြန်တတ်တာပါပဲအဲ့ဒီစိတ်ကူးစဉ်းစားစိတ်တွေကိုသာသိရင်ပြီးချင်းစူးစူးဆိုက်ဆိုက်ရှုပြလိုက်ရင်အဲ့ဒီစိတ်တွေခဏအတွင်းပျောက်သွားပြီးစိတ်တည်ငြိမ်သွားပါတယ်ဘာကိုမှစိတ်ကူးမမြင်တော့ပါဘူး ဒါကြောင့်ဝိပဿနာရှိရမှာစိတ်ကိုရှုဖို့နံပါတ်1အရေးကြီးပါတယ်ဝိပဿနာရှိရမှာဘာဟာနံပါတ်1အရေးကြီးတယ်လဲဒါကြောင့်ဝိပဿနာရှိရမှာစိတ်ကိုရှုဖို့နံပါတ်1အရေးကြီးပါတယ်ကောင်းကောင်းဆိုဆိုဘယ်စိတ်မျိုးမဆိုချက်ချင်းရှုဖို့လိုပါတယ်ရှုတဲ့ရည်ရွယ်ချက်ကတော့စိတ်ခေါ်တဲ့နန္တရားရဲ့သဘာဝအမှန်ကိုသိဖို့ပါပဲ သို့တော်လည်းရှိကမှာစိတ်လွတ်နေထွက်နေစဉ်းစားနေတာကိုယောဂီကချက်ချင်းမသိပါဘူးအတော်ကြီးကြာမှသိတတ်ပါတယ်တချို့လည်းစဉ်းစားလို့ကြီးဆုံးမှသိကြပါတယ်အဲ့ဒါလို့သိတဲ့အခါမှာလည်းစိတ်ကိုရှုမှတ်ဖို့သတိမရတတ်ပါဘူးသတိရပေတဲ့မရှုနိုင်တာလည်းရှိပါတယ်ဒီတော့အမှန်အမှန်မတင်စိတ်ကိုပင်နိုင်အာယုံကြီးပြန်ဆွဲပြီးထိမိတတ်ပါတယ်အဲ့ဒါလို့မဖြစ်ရအောင်စိတ်လွင့်ရင်ဖွဲ့ရင်ချက်ချင်းရှိရမယ်ဆိုတာအမြဲတတိရှိနေရပါမယ် ဒါဟာစိတ်ရှုဖို့နဲ့ပတ်သက်လို့တတိထားရမယ်အချက်ပါပဲမကုန်သေးပါဘူးနောက်နေ့ကျမှဆက်ပြီးတော့ပြောရပါဦးမယ်ဒီကနေ့တော့ဒီလောက်နဲ့တော်ပြီအဲ့ဒါကိုအခုပြောခဲ့တာကိုသေသေးချာချာနားလည်သဘောပေါက်ပြီးတော့ဝိပဿနာဆိုတာရုပ်အရှိတဘာဝအတိုင်းစိတ်အရှိတဘာဝအတိုင်းရှိနေဖြစ်နေတဲ့အတိုင်းရှုတဲ့တရားပဲလို့စိတ်ထဲမှာစွဲစွဲမြင်းမြင်းနားလည်သဘောပေါက်ပြီးရှုမှတ်ပွားများကြိုးစားအားထုတ်နိုင်ရင်အပြင် ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုအမှန်တိုင်းသိတဲ့ဝိပဿ